ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးဟောကြားတော်မူသောတဏမာနဒိဋ္ဌိပြုတ်ရန်ပါရမီ7ပါးကျင့်ကြံပွားများ၍နိဗ္ဗာန်တက်ဖို့တရားတော်နိဗ္ဗာန်ကိုပါလိုကြတဲ့ဘုရားရှင်ရဲ့သားတော်သမီးတော်များသည်ငါကောင်းအနေဖြင့်၎င်း ငါဥဒ္ဒါဆိုတဲ့အနေဖြင့်၎င်းတဏှာဒိဋ္ဌိတို့ဖြင့်မစွဲနာမှုမစွဲနာမှု၍ပြင့်ချောင်ကျူသာပွားများနိုင်မှသာနိဗ္ဗာန်ကိုဝင်ရောက်နိုင်တယ်အဲတော့နိဗ္ဗာန်ကိုဝင်ရောက်လို့တဲ့ဘုရားသားတော်တမီးတော်များဘာကိုရှင်းရမှာလဲငါကောင်းအနေဖြင့်၎င်းငါဥစ္စာအနေဖြင့်၎င်းဒိဋ္ဌိတဏှာဖြင့် မစွဲလို့နဲ့အရာကိုရောက်အောင်ကျင့်ရမှာဒီနေရာမှာတဏှာမာနဒိဋ္ဌိဆိုတာသူ့ကိုကျွတ်တို့သာခေါ်တော့ပပင်စတရားလို့ခေါ်တယ်ပပင်စတာသံ္ဍရာကိုချက်ထွေသိနိုင်တာနော်ဟုတ်ကဲ့အဲ့ဒီပပင်စသံ္ဍရာကိုချက်ထွေတဲ့နေရာမှာငါဒါမာနရဲ့သကလုံးခေါ်တယ်ဟုတ်ကလားဗျာဒါပြီးရင်ငါပစ္စည်းသတ္တနာရဲ့သကလုံးမဟုတ်လားကိုလူကျင်တာလေးတန်ငါပစ္စည်းတော့တာမဟုတ်လား ဟင်ငါပြီပြီဆိုတာတဏှာရဲ့တကလုံးငါပိုင်နေဒါဒိဋ္ဌိရဲ့တကလုံးမဟုတ်လားမှန်ပါဘူးတဏှာမာနတဏှာဒိဋ္ဌိဒီသုံးမျိုးကြောင့်တန်ត្រာလဲနေကြတာရဲ့ဟုတ်ကလားအဲ့တော့သံမဲ့ဝတ္ထုပစ္စည်းလေးတစ်ခုပဲဖြစ်စေဒီသံမဲ့ဝတ္ထုပစ္စည်းလေးတစ်ခုပေါ်မှာလည်းပဲဒီသုံးချက်ပါနေတာပဲဟုတ်မှမလားဗျာဟုတ်ပါဗျာဥပမာပေးရရင်ဗျာဟောတို့ဆိုင်ပေါ်မှာတင်ထားတဲ့အဲဟောမိရှိကလေးတစ်လုံးဗျာ ဟင်ဆိုင်ပေါ်မှာတင်ထားတဲ့မိကြီးကလေးတလုံးကတို့တကာကြီးတကမာကြီးညမိကြီးဟုတ်ပါလားဗျမဟုတ်ပါဘူးဟင်သူ့မှာလူနေတာတင်နဲ့မှန်ပါဗျအဲ့ဒီမိကြီးကိုတကာကြီးကိုလူကြီးနဲ့စိတ်ရှိတဲ့ခါကျတော့သူကမဝဲဘူးလားဗျဝဲပါတယ်ဟင်ဟင်ဝဲပါတယ်သူတောင်းတဲ့ပြီးပြီးပြီးတော့နော်ဝဲလိုက်ဟေ့ရောဗျအင်းဝဲတော့ခုလက်ထဲရောက်မလားဟုတ်လားရောက်လာရောက်လာတော့အဲ့ဒီတီကိုဘယ်လိုပြောတော့ငါပြီစီငါမိကြီးကလေးဒီလိုပြောတာမဟုတ်လားမှန်ပါဗျဟင်ဟင် နတ်ပြည်ကြီးတို့ကမပြောဘူးလားနာမီးချစ်ကလေးတို့ကမပြောဘူးလားဟင်အဲ့ဒီနေရာမှာနာနာဘူရာရှိတဲ့အတွက်မီးချစ်ကသူ့ဟာသူနေတာလေဟင်သူ့ဟာသူနေတဲ့မီးဆိုင်ပေါ်မှာနေတဲ့မီးချစ်ကိုလူချင်းလို့သွားယူတာတတနာယူလာမလားမှန်ပါဗျာဟင်ကိုလူချင်းလို့သွားယူတော့လူချင်းသားလေးလည်းထဲရောက်လာတော့ငါပြီပြီဆိုတာဒါတဏှာကနေလဲသားတာပေါ့သူ့ဟာသူနေတဲ့မင်းကြီးတင်တယ်ဟင်လူချင်းတော့ဗာပြောတော့ ငါသိပြီတဲ့ဟုတ်ကလားဟင်ငါဆိုတဲ့ဟာအရင်တည်ထားတဲ့အတွက်ဟိုမှာအဲသူ့ဟာသူနေတဲ့မိကြီးကိုဟင်ငါပြည့်စုံလို့ဖြစ်မလားဟုတ်လားဟင်ကိုယ်ဟာကိုယ်နေတဲ့မာအဲငါနဲ့သူ့ဟာသူနေတဲ့ပြည့်စုံကိုတွားပြီးတော့နှလုံးတာတာတင်တယ်ဟဲ့ပစ္စည်းပေါင်းငါတားလိုက်တော့ဗာဖြစ်တော့ငါပိုင်တယ်ငါပစ္စည်းငါမင်းကြီးဟဲ့ဟဲ့ဟဲ့အဲ့တော့မင်းကြီးတလုံးမှာလည်းပဲအဲဒီမာနရဲ့တဏှာရဲ့ဒိဋ္ဌိရဲ့မပေါ်ဘူးလားကျန်တဲ့ပစ္စည်းတွေမှာရော တက်ကြည့်ကိုပဲဖြစ်ဖြစ်တက်မဲ့ကိုပဲဖြစ်ဖြစ်ပစ္စည်းတစ်ခုခုကိုမိမိတို့အဲလိုချင်လို့ယူတိုင်းယူတိုင်းငါဆိုတဲ့ဒီအတ္တဆိုရှိနေတယ်ဗျာအတ္တဒိဋ္ဌိကိုမဖြုတ်နိုင်တယ်ဗျာသူဆိုတာတွေပေါ်ပေါ်လာပြီအဲဒီသူပေါ်မှာငါပိုင်နေဆိုတာတတ်တော့ဟင်ငါရှိရင်သူပေါ်မှာပဲသူပေါ်လာငါတိုင်ရင်ငါပိုင်နေဆိုဒိဋ္ဌိလာမှာပဲထင်တယ်ဟင်ဟင်အဲ့တော့တဏမာနဒိဋ္ဌိကငါဝေချိခံပြီးပေါ်နေတာမဟုတ်လားဟုတ်ကလားဗျာအဲ့တော့ဖင်းအင်းနိဗ္ဗာန်ကိုသွားလို့တဲ့ဆင်ညာသားတော်သမီးတော်များသည် နိဗ္ဗာန်ကိုသွားတဲ့နေရာမှာငါဟူ၍၎င်းငါဥစ္စာဟူ၍၎င်းငါဆိုတဲ့အဲကျွတ်တို့ဒိဋ္ဌိပေါ့လေငါဥစ္စာဟူ၍ဒါတဏလေအဲ့ဒီဒိဋ္ဌိတဏတော့ဖြင့်မကန့်ညိမှုပဲအင်းတက်ရှိကိုပဲဖြစ်ဖြစ်တက်မဲ့ကိုပဲဖြစ်ဖြစ်ဉာဏ်ရာကြားရာနာရာသားရာတွေ့ရာတွေးရာတို့မှအင်းအဝိမခံရအောင်ရှုမှတ်ခြင်းသည် ဒါနိဗ္ဗာန်ကိုတွားရလားဟုတ်ကလားဗျာဟင်ငါဘူးရကောင်ဟင်ငါဥစ္စာဘူးရကောင်ဟုတ်ကလားဒီဒိဋ္ဌိတနာကိုအင်းပြုတ်အောင်လုပ်ရမှာနော်ငါဆိုတာလည်းဒါကိုယ့်ကိုယ်ကိုလူလားနေလို့ပဲမဟုတ်လားသူလည်းတနာကိုခြေခံတာအခြေခံထားတာပဲမဟုတ်လားဟင်ဟင်ဒီဘဝကိုလူချင်းနဲ့ဘဝတဏှာကိုခြေခံပြီးတော့ငါဘဝလည်းပေါ်တာမဟုတ်လားအကုန်လုံးတော့သူကတဏှာတစ်လုံးကနေခြေခံပြီးပြောနေတယ်ဟင်ဟင်ဟုတ်ကလားဟင် ငါဘုရားတို့ဒီတဏှာပေါ်မှာအခြေခံပြီးတော့ဖြစ်နေကြတာပဲဟုတ်ကလားဗျာဒီအဲ့တော့ဒီတဏှာကို ကျွတ်တို့သားကြရမှာရဲ့ဒီတဏှာကင်းတဲ့နေရာတွေနိဗ္ဗာန်ပဲနိဗ္ဗာန်ကတို့တရားဓမ္မများအဝိမမဟုတ်ပဲကိုယ်တည်းရှိတာဟင်ဟင်ဟင်ဘာမှမလူကျင်တဲ့နေရာလေးရောက်ရင်နိဗ္ဗာန်ရောက်ပြီဟင်ဘာမှမလူကျင်တဲ့ဟာနိဗ္ဗာန်ပဲဝါနာတော့တဏှာယနိခန္တတာနိဗ္ဗာန်ာတိပါဟုသတိဆိုတာဝါနာလို့ခေါ်တဲ့လူကျင်တဲ့ အဲနေရာလေးကနေလွတ်မြောက်သွားတာလေးကိုနိဗ္ဗာန်လို့ခေါ်တာလေဟုတ်ကလားမှန်ပါဗျာနိဗ္ဗာန်ဆိုတာဘာမှမလိုချင်တာလေဟင်အဲ့တော့ငါဆိုတာလက်ခံထားလို့ချင်းငါပြည်ပြည်ဆိုတဲ့တဏှာပေါမလားဟုတ်လားဒီတဏှာပေါနေတဲ့နာတို့နိဗ္ဗာန်ကိုရောက်နိုင်ပါမလားလူချင်းစိတ်ကိုထားမှာမလားဟင်အဲ့တော့ဘာမှခုနကမလို့ချင်းအောင်ကြည့်နေတာဒါနိဗ္ဗာန်ဟုတ်ကလားဘာမှမလို့ချင်းဘာလို့ရမလဲငါဆိုတဲ့အင်းပညာကို၎င်းအင်းငါဥစ္စာဆိုတဲ့ပညာကို၎င်းဒီဟာကိုမဆွဲလန်းပါမှခုနကမလို့ချင်းရရောက်မှာနော် ဟင်ဟုတ်ကလားအေးအဲ့တော့နိဗ္ဗာန်ကိုသွားလို့တဲ့ပုဂ္ဂိုလ်များပါလို့ရမှာတော့အဲ့ဒီတဏှာဟာအရေးကြီးကိုတတ်ရမှာဟင်လူချင်းတဲ့တဏှာကိုဟုတ်ကလားလားအဲမလူချင်းတဲ့ဟုတ်ကလားဘာမှမလူချင်းတဲ့ဒါနိဗ္ဗာန်သွားမယ်လားမယ်ဟင်ဟင်လူချင်းနေတမျှမလူချင်းတာတွေကြီးတဲ့ရမှာပဲဟင်လူချင်းနေတမျှမလူချင်းတာတွေကြီးတဲ့ရမှာပဲ တောင်းတမှုနောက်ကကြောင်းကြမှုတွေရှိသမျှဟင်လူကျင်နာမညလေးလေးဟင်ဒေါမနာတာတွေဘွားလေးလေးဒီလိုဖြစ်မဲ့တင်တယ်အဲ့တော့လူကျင်နေသမျှမလူကျင်တာတွေရရမှာပဲမလူကျင်ဘာမှလူကျင်တာရမယ်ဟင်လူကျင်သိမရှိရင်တောင်းတမှုမရှိရင်ကြောင်းကြမှုရှိပါဦးမလားဗျရှိပါဘူးဟင်တောင်းတမှုမရှိကြောင်းကြမှုမရှိလို့ရှိရင်အဲတို့ခုနကလူကျင်တာကိုမရပြီဗလားဟင်တစ်ဖက်ကလည်းလူကျင်တာကိုပယ်လိုက်ပါဟင်လူကျင်တာကိုပယ်လို့ရှိရင်မလူကျင်တာတော့လူလူနေရင်ပြင်မယ်တင်တယ် ဟင်လိုချင်တာကိုလက်ခံထားလို့မလိုချင်ဘူးဆိုတာဘောနာမို့လားဟင်ပစ္စည်းထင်မျိုးထဲမှာတစ်ခုကိုလိုချင်တယ်ဆိုရင်ကိုကျန်တဲ့ကိုမျိုးဘာဖြစ်နေမလဲအလိုလိုကိုဖြစ်သွားတယ်ထင်တယ်ဟင်လိုချင်တာဆိုရှိနေလို့ကိုမလိုချင်ဘူးဆိုတာပေါ်နေတာအဲ့တော့ဘယ်ဝတ္ထုပစ္စည်းကိုပဲမဆိုးအင်းမြညာကြရနာညာသားရတွေ့ရကနေတော့မလိုချင်တဲ့စိတ်ရှိနေလို့ရှိရင်အင်းခုနကပြောမလိုချင်တဲ့ဒေါသဖြစ်ပါအောင်မလားဖြစ်ပါဘူး ဟင်မလို့ခြင်းတဲ့စိတ်ကိုဒီကခံထားတဲ့ဥစ္စာကိုဟင်ဟင်ဒီမလို့ခြင်းတဲ့စိတ်မှာခံထားတာမှမဟုတ်ပဲမလို့ခြင်းတဲ့စိတ်နဲ့ခံထားတော့ပစ္စည်းတစ်ခုတွေ့လို့မလို့ခြင်းတဲ့စိတ်ရှိနေလို့ချင်းကိုကိုကူဟောမလူကျင်တာနဲ့အတူတူပဲဖြစ်သွားလိမ့်မယ်တဲ့ဟင်ဘာပွဲသေးလဲအပွဲပါအေးဒီမလူကျင်မှာမှအဲ့ကျတော့ဟောဘာရရရတဲ့ပုံမှာမတောင်းတတော့ဘူးဟင်ငါဥစ္စာဆိုတာပွဲဦးနော်ငါမှမရှိရင်ငါဥစ္စာကောင်ပွဲတော့ဘူးတွဲလို့ရှိရင်တင်ရရနှိမ့်ရရကိုးရရရတစ်ဆယ်ရရရရရင်သုံးမရရင်မသုံးနဲ့ဟင် ဟင်ဟင်အဲ့ကြောင့်လည်းကောင်းကောင်းကြီးကြောင်းကြောင်းမရှိပါဘူးမလားလောဘကိုပယ်လိုက်ရင်ဒေါဒေါသရှိရှိပြလို့သေးလားအေးအဲ့တော့လူချင်းတာကိုပယ်မှမလူချင်းတာပြဲမယ်နော်ဟင်လူချင်းတာကိုတွဲနေတယ်မြမလူချင်းတာတွေကနောက်ကနေပြီးဟင်အဲလွယ်တင်လိုက်တာမှတင်လေဟုတ်ကလားဗျအေးအဲ့တော့ဘာမှမလူချင်းနဲ့ဟင်မလူချင်းဘာမှ လူချင်းတာအကုန်ရမယ် လူချင်းနေတယ်မြမလူချင်းတာတွေကြီးတဲ့ရမှာဟုတ်ကလားအာမမလူချင်းတဲ့နေအားလုံးပြည့်ပြည့်စုံအောင်ပြည့်စုံတဲ့နေဟင်ဘာမှမလို့ရှင်တဲ့နေ့လေဘုရားရှင်တဲ့ရိယာများဆိုအရာဓမ္မနဲ့ပယ်လိုက်တယ်မို့လားရှိသနာတဏှာတွေလေအရာဓမ္မကြိုင်ဘဝရဲ့မာနရဲ့အဝိဇ္ဇာရဲ့ဒီတဏှာတွေပယ်တာရှင်လေပယ်လိုက်တာနဲ့တပြိုင်တည်းဘုရားဖြစ်တာနဲ့အင်းလောကီစီးရီးနေရဟောတခါကြီး လူတွေလေးမရှိဘူးမှာဟင်လောကီပြည်တွေကလူတွေလေးမရှိသေးနဲ့ဘုရားဆရာရှင်တွေအရာကြီးများအဲ့ဒါကလူချင်းလို့ရတာလားမလူချင်းလို့ရတာလားလူချင်းလို့ဟင်လောကုတ္တရာဘက်ကတော့ဟောကနောက်ဆုံးကခုနဇာတိဒုက္ခသရဒုက္ခတွေခံရလို့သေးလားအေးလေဘာမှမလူချင်းတဲ့နေ့အားလုံးပြည့်ပြည့်စုံအောင်ဟင်အောင်မြင်တဲ့နေ့ဒီလမ်းသွားရမှာတယ်လေဟင်ဟင်အေးအဲ့တော့ဘာမှမလူချင်းမှရမှာနော်ဒါမိဘံကိုသွားတယ်လား ဟုတ်ကလားအဲ့တော့နိဗ္ဗာန်ကိုသွားလို့လေဖရာမတော်သမီးတော်များဟာငါကောင်းအနေဖြင့်၎င်းငါဥစ္စာအနေဖြင့်၎င်းအဲဒိဋ္ဌိတဏှာတို့ဖြင့်မဆွဲလမ်းမှု၍မြင်ရကြားရနာရသားရတွေ့ရတွေးရကနေပြီးရှုမှတ်ခြင်းသည်ဒါနိဗ္ဗာန်ကိုသွားရောက်ရလားဟင်ဟုတ်ကဲ့ဗျာမှန်ပါပါအဲ့တော့တို့ဒီနိဗ္ဗာန်ကိုသွားတဲ့နေရာကိုပဲပါရမီလို့ခေါ်တယ် ဟုတ်ကဲ့ပါရမီဆိုတာလေးတော့ကြားဘူးတယ်နော်ဒီပါရမီဆိုတာပါဠိလိုပြောတာရယ်ဗမာလိုတော့မလိုချင်တဲ့ညာလေးရင့်တန်အောင်ဖြစ်ခြင်းဟုတ်လားဗျဟင်ပါရမီညာဆိုတာမလိုချင်တဲ့ညာလေးရင့်တန်အောင်ဖြစ်ခြင်းတာကိုပါရမီလို့ခေါ်တယ်ဟုတ်ကဲ့သူပါရမီဆိုတဲ့အဓိပ္ပာယ်ကိုအဓိကထားပြောရရင်တော့တစ်ဖက်ကောင်းကိုရောက်သွားအောင်ဥခတ်တတ်တဲ့သဘောလေးကိုပါရမီလို့ခေါ်တယ်ဟုတ်ကဲ့ဟင်ခုအာယုနာပါတိဟူတော့ဒီပင်လေကြီးအိုင်ကြီးတွေကလေဟင် အင်းဩဃာကြီးတွေကလေဟိုဒီဘက်ကန်းကနေဟိုဘက်ကန်းကိုရောက်အောင်အဲပေါက်ရောက်အောင်ခုခတ်သွားနိုင်တဲ့ညာလေးကိုပါရမီညာလို့ခေါ်တာအင်းပါရမီလို့ခေါ်တာအဲ့ဒီပါရမီကိုဖြစ်နေတဲ့အတိလေးကိုပါရမီညာလို့ခေါ်တာဟုတ်ကလားဟင်ပါရမီသဘောပေါက်ပြီနော်ဟင်အဲ့ဒီမလိုချင်တဲ့ညာလေးကိုရင့်တာအောင်ဖြည့်ကျင်တာကိုပါရမီခေါ်တယ်ဟုတ်ကလားအဲ့ဒီပါရမီမှာလည်းပဲတို့တခါကြီးကဆယ်ချက်ရှိရတယ်ဟင်ဒါနပါရမီသူ့အစဉ်တိုင်းဆိုရင် သီလပါရမီဒါပြီးမှနိခမပါရမီဒါပြီးမှခန္တီပါရမီဒါပြီးမှသစ္စာပါရမီဒီဘက်ကတခါမေတ္တာပါရမီဥပိ္ပခာပါရမီဟင်အဋိဋ္ဌံပါရမီ ဝရိယပါရမီပညာပါရမီပါရမီ၁၀ချက်နိဗ္ဗာန်ကိုသွားမဲ့ဘုရားသားတော်တမီးတော်များဒီ၁၀ချက်နဲ့ပြည့်စုံရမယ်တဲ့ဟင်တိကနေ၁၀သူအစဉ်တိုင်းနော်ဒါနကပါရတာဟုတ်ကလား အဲ့တော့ဒီဟာကိုဒီပါရမီထည့်ချက်ဖြည့်ကျင့်တဲ့နေရာဘာကိုအဓိကထားဖြည့်ကျင့်ရသလဲမလိုချင်တဲ့ညာလေးရင့်တန်လာအောင်နော်ဟုတ်ကလားငါဟူ၍၎င်းငါဥစ္စာဟူ၍၎င်းဒိဋ္ဌိတနာတို့ဖြင့်မဆွဲလားမကန့်ညှိအောင်လို့ဒီဟင်ငါကောင်းဟုတ်ကလားငါဥစ္စာဆိုတဲ့အချိန်ဒီဟာတွေကိုမြင်မလာအောင်လို့ဒီပါရမီထည့်ချက်နဲ့အဲဒီငါကောင်းဆိုတာကြီးကိုတတ်ရတာတင်ဟုတ်ကလားဟင်ဒီဒိဋ္ဌိတနာပဲထင်တယ်အဲ့တော့ခုတို့တရားဓမ္မကြီးများဒါနမှုအရှိဥစွာမပြုကြဘူးလားဒါနမှု ဟင်ဒီလိုသားရမှာမဟုတ်လားမှန်ပါဟင်ဒါဒုတိယပါရမီကူးသွားပြီလေဟုတ်လားပါဟုတ်ကလားဗျဒုတိယပါရမီကူးပြီဟင်ဒီလိုနဲ့ကျင့်ရမှာတော့ကျင့်တော်လည်းပဲတခါကြီးတို့နေရာကူကမိမိတို့အဲရွာတဲ့ပြည်တဲ့နေတာဟင်ရွာတဲ့ပြည်တဲ့နေတော့အာယုငါးပါးနဲ့လွတ်ပါမလားလွတ်နိုင်ဘူးနော်ပြီးတော့လည်းမိမိကိုယ်တိုင်ကလည်းပဲခြေပါဆယ်ပါးတွေယူပြီးတော့နေတာမျိုးမဟုတ်ဘူးလောကီသီးပါးတွေလည်းတစ်ခါကလိုအောင်မှတာကျူးမရကျူးမှုတွေလိုရလေဦးမယ်ဟင် ဒီဟာတွေအာယုံ၅ပါးလုံးတဲ့အတွက်ဒီအာယုံ၅ပါးကြားကနေလုံးလို့ရှိရင်ကိုယ့်ကိုယ်ကိုငါအကူရေးတာကောင်အဲငါဥစ္စာရေးတာကောင်ဒိဋ္ဌိတဏကလွတ်နိုင်မှာမလားလွတ်နိုင်ပါဘူးဟင်လွတ်နိုင်မှာမလားဗျာအာယုံ၅ပါးကြားလုံးလို့ရှိရင်လေအေးမညာတော့တဲ့ကာလကြငါကောင်သွားကြီးကမသိဘူးထင်တယ်ဟင်မသိဘူးဟင်သိနိုင်မှာမလားဗျာမသိနိုင်ဘူးငါသိသိသွားတာသိနိုင်မှာမလားဗျာမသိနိုင်ဘူးဘာမှအာယုံ၅ပါးကြားကတော့အလုံးနာဘူး အဲဒီကြမှာဖြစ်သေးဘူးဟေးဒီငါကောင်ကြီးကလည်းမသိနိုင်လိုက်ဟာဟင်ငါဥစ္စာဆိုတဲ့ဆွဲသားကြီးကလည်းကြီးလိုက်ဟာသူ့ကိုလူကြတော့နော်ဟင်အဲကြီးတော့မှဖြစ်သေးပါဘူးဆိုတော့နိခမ္မပါရမီဆိုတော့တတိယပါရမီတွားကူရမယ်တင်လေနိခမ္မကအာယုံ၅ပါးကဆက်ရောက်တာတင်လေအာယုံ၅ပါးကလွတ်မြောက်တဲ့နေရာဟုတ်ကလားအဲဒီအာယုံ၅ပါးလွတ်မြောက်တဲ့နေရာဖြစ်တဲ့ထိတ်နေတဲ့တောတောင်နိခမ္မနှမျိုးနော် သာယုံတော်ကလုံလောက်ထားတဲ့နိခမပဲဟုတ်ကလားကျန်ရှိပါဆယ်တော်ကိုသာယုံတော့ကြောင်းမှာသွားနေတာနိခမတွေပဲနော်ဒီနေ့ဝတိလူပါကနေလုံလောက်အောင်လေဟုတ်ကလားဗျာတို့မို့လို့ရှိရင်တော့တောင်ထိတ်နေတဲ့နေရာကိုဒီအာယုံတော်ကလွတ်တဲ့နေရာကိုသွားနေတယ်နိခမပဲဟုတ်ကလားဟင်ဒါတတိယပါရမီကူရတယ်ထင်တယ်။ဘာလို့ရွာထဲနေပြီးဒီလိုကျင့်နေလို့ကတော့ကိုယ့်ကိုယ်ကိုလာဖြစ်လို့ရှင်တော့ငါကောင်မှုရဲ့၎င်းငါဥတာဝရဲ့၎င်းกินနိုင်မှာမလားမกินနိုင်တော့အဲ့ဒီနေရာမှာတတိယလည်းနဲ့ကိုထုတ်တော့ရလိမ့်မယ်ထင်တယ်။ဟင်ဖြစ်လို့လာခဲ့မင်း လေဒီလူကြားနဲ့နေလို့ရှိတော့မင်းအဲငါငါသွားကြီးကမင်းပေါ်နေလိမ့်မယ်ဟင်ငါဥဒ္ဒနာဥဒ္ဒနာဒါကြီးပေါ်နေလိမ့်မယ်အဲ့တော့ကဲမင်းဒီလောက်ရှိတဲ့တဏှာကွာဟင်အဲဖွေးပါအမလားအဲလူတွေကြားထဲမှာနေရင်ဒီတငါငါနဲ့ဟိုလူချင်းတဲ့ဟာကြီးကလည်းအဲငါပြည်ပြည်ငါပြည်ပြည်နဲ့ဒါကြီးရှိနေတော့ကဲမင်းဖွေးပါအမလားမင်းတို့ကငါဖြစ်ကိုရကိုအဲတောတောင်နဲ့ဟိုထွက်ပြီးတတ်မယ်ဆိုတော့လောတာထွက်လာရတာတဲ့ဟင်ဟုတ်ကလားဒီရွာထဲနေပြီးတတ်လို့တော့မဖြစ်တော့ဘူးတဲ့ဟင် ဟင်တဏှာကြီးရတို့တခါကြီးဗာနဲ့တူတော့ဆိုတင်လုံးကြီးနဲ့တူတယ်ပေပေါ်ထုလေးကုန်ထလေးပဲဟင်ဘုံပေပေါ်တင်ထုလေးနာနာထုလေးကုန်ထလေးဒီလိုရှင်လေဟင်ဟင်အဲ့တော့ကြွားတယ်နေလို့တော့ဟန်ဖို့မပေါ်တော့ဘူးထင်တယ်ဟင်ဟင်ဆံမပေါ်မှာမြစ်ခါမှာပါရမီဆိုတော့တတိယလည်းလည်းကိုထုတ်သွားမယ်ထင်တယ်ဟင်ဟုတ်ကဲ့လားအဲ့ဒီကြောင့်နိခမပါရမီဆိုတော့တောင်ထွက်တော့တောင်ထွက်ပြီးကျင့်တော့အင်းဒီနေရာငါးကောင်နဲ့နာဥစ္စာများကင်းမလားလို့အားထုတ်ပါတယ် အတွေ့ကတော့ပြင်အတွေ့အာရုံ၅ပါးကတော့ပြုလာတာမှန်ပါရဲ့အရင်ကမြူဘူးဒါလေးတွေကြားဘူးဒါလေးတွေအဲနန်းတဲ့နန်းမူဒါလေးတွေကိုသားခဲ့တဲ့အရာဒါလေးတွေအတွေ့အထိလေးတွေတော့တောင်မှရှိပါမလားမရှိပါဘူးအဲမရှိရင်တော့အဲ့ဒီမှာတုံ့နှုတ်ပြီးတော့အတိတ်အာရုံ၅ပါးတော့မတုံ့နှုတ်ဘူးလားဟင် ဟင်စိတ်ဓာတ်တွေအဲ့ဒီနေရာမှာခြောက်ခြားရည်လားဟင်အာယုံရဲ့ခြောက်ခြားမှုဓာတ်တွေမခါရဘူးလားဟင်ခါရလိမ့်မယ်ထင်တယ်ဟင်ခါရလိမ့်မယ်ဟင်ဒါကိုစားချင်တာလေးမစားရင်ဘယ်လောက်ဒုက္ခရောက်မလို့ကိုသွင်းနေတဲ့ယူပဒနာလေးမကြည့်ရရင်ရောဟဲ့ကိုနာတော်ကြီးနဲ့တာတနာလေးနားထောင်ရရင်ရောဟဲ့ဓမ္မတနာလေးကိုမနာရရင်ရောတရားနာတနာလေးမစားရရင်ရောဘုရားပဒနာကိုတွေ့ကျင်တာဖြစ်နေတာလေးမတွေ့ရမရှိရရင်ရောဘယ်နဲ့နေရောဟဲ့ အရင်တော့ကအနီးနီးနေတော့ကတော့ခုနကလိုမလူချင်းလို့ထင်ရတာအဝိဇ္ဇာမှာခွေးကလည်းထောင်ခါလာလိမ့်မယ်။ဆိုးဆိုးလေးမဖြစ်နဲ့။အနီးနာကငါခွေးကြီးဝတ်နေလို့ငါခွေးကြီးဘေဘီအောင်းမိနေတာပဲဟုတ်လေ။သူလူချင်းအစားလို့ဝေးနေတာလည်းရောက်ပြီ။ဟုတ်လား။ဟင်ကိုတော့တောင်ကလို့ဘာမှမသားမှခွေးကဥရောတာပဲမျိုး။ဟင် ဟုတ်ကလားသိကြပါမလားမရဘူးမရတော့အဲ့တော့တတုထလဲလက်ကိုထပ်လို့ဒီခံဘာတွေ့တွေ့ခန္တီပါရမီလောက်ကြဟဲ့ဟဲ့ဟဲ့ဟဲ့ဒီသူတတုထလဲနဲ့အဲ့တမှာချုပ်သွားအောင်ပါတယ်ဒီခံဟဲ့စားကျင်တာလေးပေါ်လိုက်တော့အိုးစားဘူးပြီးသားပဲဒါမျိုးတွေဟဲ့ဟဲ့ဒီခံလိုက် ဟင်ဟင်ဆရာတို့ဖူးရတော့ဟောတာလို့ထင်တယ်မတန်းရရောဦးတော့မယ်ထင်တယ်ဟင်ဟင်ခန္ဓာအိမ်ကမှဦးတော့လည်းသိတဲ့ခန္ဓာဖြစ်တယ်ဒီစားချင်တာတွေမတန်းရရင်လေဟင်အဲ့ဒီတိုင်းတော့ဒုက္ခရောက်လာတော့မယ်ဟင်ဒီစားချင်တာတွေမတန်းရရင်လေသိထင်ကြပါမလားဟင်ဒုက္ခရောက်ပါမလားဟင်ဒုက္ခကမှသူတို့ရှင်လည်းတရက်လောက်ထွက်ကြည့်တာတော့ဟင်ဟင်ဟင်ဟင်ကိုရီးတော့တူတယ်ကိုရီးတော့သူဝေးမှန်လို့ထင်တယ်ဟင် ဟဲ့အဲ့ဒီမှာသတုထလည်းနဲ့ခန္တီပါရမီသုံးပါသိခံတော့ဟဲ့ဘောတော့ဒီနာကောင်ဝိရကောင်ငါဥစ္စာဝိရကောင်ဒီဒိဋ္ဌိနဲ့တဏှာကိုတန့်နေရတာနော်နာကောင်ဆိုတာဒိဋ္ဌိမဟုတ်လားဟဲ့ငါပိုင်တယ်ငါဒိဋ္ဌိဆိုတာတဏှာမဟုတ်လားဟုတ်ကလားဒီဟာကြီးကဟိုဟိုရောက်ပြီးထောင်ထားနေပဲနာမမတွေ့သေးတာနာမတွေ့တဲ့ညပူရီပေါ်လေးဥမာပဲတင်တယ် ပေါင်းနေတယ်များအတိတ်အာယုံ၅ပါးတွေကယူဝဲယူဝဲအဲဒီအတိတ်အာယုံ၅ပါးတွေရဲ့ခြောက်ချမှုဟုတ်ကလားတောတောင်ဖြစ်တဲ့အတွက်လည်းခုနကပြောလို့မမြင်အပ်တဲ့သိခြောက်ချမှုတွေမြင်ရောင်ကြားရောင်တွေဓာတ်တွေကုန်ပေါ်ပါလေမှန်ပါပါဟဲ့ကိုယ်စိတ်ကမမြင်တဲ့ရောဒီနမိတ်တွေလည်းကုန်ပေါ်မှာအထွန်းနမိတ်တွေလည်းကုန်ပေါ်မှာပဲဟုတ်ကလားဟဲ့အေးအဲ့လိုနဲ့သိခံရတာသိခံတော့လည်းပဲကိုယ်စိတ်ကလေးကရဲ့ရဲ့လေးငါမှမกินသေးတာဟင် ခုနကတဏှာကြီးကနာနာစုတွေတောက်စားလေတယ်ဟင် အင်းတရေလုံးကြီးရလေနာနာထုတွေကုန်တာလေဆိုတော့ဒီလက်သေးပါမလားမသေးဘူးမသေးတော့ဒီလိုပဲဖြစ်နေမယ်ခံနိုင်မှာမလားခံနေပါလားအာနေနေပဲတင်တယ်မှန်ပါဗျာအဲ့ဒီတမှာနာမငါလက်လက်ကိုထုတ်ထုတ်တစ္ဆာဟုတ်ဟင်မှန်ပါဗျာတစ္ဆာဘာလို့တက်မှန်ပါဗျာနာမငါကိုတော့မှတင်တယ်အရာတပည့်တော်ဒီ ဘယ်နည်းဘယ်ရက်ကတည်းကဘယ်လိုအကြောင်းကြောင့်ပေါ့လေဒီသာသနာကိုခုနဘယ်လိုဝင်ရောက်ထမ်းခြင်းအဲဒီတနာကွန်အောင်ဘယ်လိုလုပ်ခြင်းဒီခုနဘယ်လိုဖရာတွေတော်ကိုယ်တိုင်တန်တရာကဆွမြောက်ခြင်းလို့ဟုတ်ကလားသာသနာတော်ကြီးရဲ့အကျိုးတန်တရာဝင်ရတို့ရဲ့အကျိုးရွှေတော်မျိုးတော်တို့ရဲ့အကျိုးမိမိကိုယ်တိုင်တန်တရာတစ်ခါကောင်းကိုလွတ်မြောက်ခြင်းရဲ့အကျိုး ဤကဲ့သို့အကျိုးများကိုထုံးရွက်လူသားတစ်ဖြစ်ဆရာတစ်ဖြစ်တော့ဤကဲ့သို့လာပြီးတောတောင်မှာကျင့်ကြံနေခြင်းဖြစ်ပါသည်ဤသစ္စာတကမှန်ကန်ခဲ့ပါလျင်ခုကြုံတွေ့နေရတဲ့ကာယကဒုက္ခစေတသိကဒုက္ခမှာလုံရောက်ပါသေးပါဟင်ဟုတ်လားဟုတ်ကလားဒီမခံနိုင်လို့ရှိရင်သစ္စာဟုတ်ဟုတ်လားဟင်ဟင်ဟုတ်လားဟင်နာမနာလည်းထုတ်သွားပါရှင်လေထုတ်ဖို့ပဲဒီနေရာမှာဟင်ဒုက္ခကြီးရတွေ့လာလို့ဥမာမကူအဲခုနမကြည့်လို့နေဟာလူနဲ့ဖြစ်လာလို့ချင်းတစ္ဆာချက်မှန်ရင်အဲ့ဒီမှာရပါလိမ့်မယ် မှန်ပါပါဟင်ကိုလိုအပ်တဲ့ဒီသီးလေးတွေလေပြီးတော့ခုနဆံရတိတ်ချောက်ချားမှုအဲခုနပြောတဲ့ဆံရကနေဖြစ်နေတဲ့ဟာတွေလည်းသူ့ဆံရဆံရရဲ့တစ္ဆာဆိုရင်ကိုယ့်တက်ကတစ္ဆာချက်မှန်လို့ရှိရင်ကိုယ့်လို့မှန်လို့ရှိရင်ဆံရကလာချင်းသွားလိမ့်မယ်ဟင်တိတ်ချောက်ချားမှုတွေရောလေဟင်ငွေငွေကြားရောင်တွေရောလေဟင်နံပါတ်5ကြီးကနေထုတ်သုံးပါလေဒီလိုနံပါတ်5ကထုတ်သုံးတော့လည်းပဲစိတ်ထင်ကြပါမလားဟင် ကြနိုင်မှာမလားသစ္စာဆိုတိုင်းတော့ဒီသစ္စာကသူ့နိုင်မှာမလားသူ့နိုင်ပါဘူးဟင်ဘာလို့တော့ဟိုငါကောင်ကြီးနဲ့ငါဥစ္စာကြီးကဒီကုန်းကုန်းထားဦးမယ်ထင်တယ်နာနာထုတွေကုန်းစားလေးထင်တယ်ဒီသူမသိသေးဘူးတော့မသိသေးရင်တော့ကဲဒီတိုင်းတော့မဖြစ်ဘူးအဲ့ဒီမှာတော့တော်မှာကျင့်လေးလေးခုနကသိခံလို့မရလေသိခံလို့မရလေသစ္စာဆိုလေသစ္စာဘယ်လောက်ဆိုတော့လဲပဲမိမိရန်သူတွေကလည်းပဲ ကြံလို့လျောက်မုံမျိုးတဲ့စိတ်နဲ့မိမိကိုအာယုံပြုတာတွေရှိတယ်တခါကြီးမိမိ အဲချစ်သူဖြစ်တဲ့မိဖေတွေကလည်းသူ့ရဲ့တန်ရောတင်လျောက်သူများဘယ်လိုနေရှာလိမ့်မလဲအဲသူများကောင်းကောင်းမူမူကနေရပါမလားချမ်းချမ်းသာသာမှနေရပါမလားအဲဒီအပူတွေကလည်းဟိုမှာလာလာပြီးတော့ခတ်တယ်ဟုတ်လားပါဟင်တောတောင်ရောက်တဲ့ကာလလေဟိုမှာစိတ်ကြီးလေးလိုဒီကနားပြီးချစ်သူမုန်းသူတွေကလွတ်လိုက်တဲ့အဲတောကနဲ့လောဘတွေဒေါသတွေဟိုမှာရောက်နေပြီပဲမုန်းသူကလွတ်တော့ဒေါသတွေနဲ့ချစ်သူကလွတ်တော့တောကတွေနဲ့ဒီဟာတွေကလည်းဟိုမှာလာပြီးဝင်နေတာပဲဟင်စိတ်ငြိမ်မလား ငိမ့်နိုင်မှုနော်ဟုတ်ကလားမိမိကိုယ်တိုင်ကလည်းခုငါတွေခုနကပြောတဲ့အာယုံ၅ပါးအတိတ်အာယုံ၅ပါးတွေရဲ့ရိုက်ခတ်မှုကြောင့်မိမိစိတ်ကလည်းငြိမ်နေဘူးနော်တုံ့တုံ့တုံ့မယ်တင်တယ်အဲတော့ကိုယ်ကိုယ်တိုင်ကလည်းဒုက္ခရောက်နေပြီတပါးသူတွေရဲ့အာယုံပြုမှုကလည်းအာယုံမငြိမ်တော့ကိုယ်လုံးတဲ့အလုပ်ကမှန်မှန်လုပ်နိုင်ပါမလားမလုပ်နိုင်မလုပ်နိုင်တော့အဲ့ဒီနေရာမှာမေတ္တာပွားရလိမ့်မယ်ဗျာဟင်ဟင်ဟင်နာမကျော်လည်းနဲ့ထုတ်ပေါ်ရမှာရှင်လေမေတ္တာပွားဟင်မေတ္တာကနာတော့အာလုံးကျမ်းမှာချမ်းသာကြပါစေ အားလုံးဆိုရကြံလို့ပါတယ်ခင်ဗျမိတ်ဆွေလည်းပါဘူးလားအလုံးစုရောပါဘူးလားရှိသူရောပါဘူးလားအနည်းရှိသူရောဝေးရှိသူရောမေတ္တာပါညီမျှလေအဲငါသမီးကြီးငါသားကြီးဘာမှမပါရဘူးလေဟုတ်ကဲ့လားဗျဟင်အဲ့လိုပြောပါမှာကျမ်းသာသူယူစုပို့တာတယ်နဲ့ချမ်းသာစိတ်ကိုယူစုပို့တာတယ်နဲ့ဩအားလုံးတတ္တဝါတွေကိုအညီမျှတပြေးတပြေးညီညာ ကိုကျမ်းမှာသိချမ်းသာကြပါစေဆိုတော့ဒီမေတ္တာတာကလေးပို့လွှတ်နေရဒါမှဟိုကနေပြီးတော့ပို့လွှတ်လိုက်တဲ့တောကတာဒီမိမိသူကိုရောက်မလာဘဲနဲ့မိမိရဲ့မေတ္တာတာခံအားကြောင့်ဟိုမှာလက်ဥမာမဲ့အချစ်သူဒီမှာရှိနေတဲ့တောကလည်းညီပြရမယ်ဟုတ်ကလားဘုသူမှာရှိနေတဲ့ဒေါသလည်းညီပြရမယ်ဒီကမေတ္တာတာနဲ့ပို့လွှတ်ရမှာလေဟုတ်ကလား မိမိပါဝင်ကျင်မှာလည်းချစ်သူမုန်းသူတွေရှိဘူးလားရှိပါတယ်မြင်အပ်တဲ့နေရာမမြင်အပ်တဲ့နေရာတွေကလေဒါတွေနဲ့မေတ္တာတွေငြိအေးတရားမယ်အဲ့လိုကိုငြိအေးအောင်ကိုမေတ္တာနဲ့သိချင်ရလိမ့်မယ်ဟင် ဒါတော့တော့ဒီမှာငါကဝေးလကောင်ငါကဝေးလကောင်ပါရကို့မှာကဒီကအစွဲကြီးရှိနေတော့ဟိုကပို့လို့လိုက်တဲ့ဟာတွေကိုကိုကိုလိုတေးအောင်မတတ်နိုင်တဲ့အတွက်ဟိုမှာသွားတော့ငါအရှူမျိုးငါသမီးငါသားသားရပြီဒီအစွဲတွေရှိနေတဲ့အတွက်ကျွတ်တို့မှာဒီမှာတိတ်ထိုင်မကြတာရဲ့ဟုတ်လားအဲ့တော့တိတ်ထိုင်ကြအောင်အပြင်ကိုတစ်ခါတည်းမြစ်တာလေးနဲ့တစ်ခါတည်းကာခီးပြီးနမချောင်းနဲ့ထုတ်တော့မှလေဟင်ဟုတ်ကဲ့လားနမချောင်းနဲ့ထုတ်တော့လည်းပဲကိုကိုကိုချိန်လာတော့ချိန်လေးကြိုက်လာပဲနေတယ် ဟင်တန်ရတာကဒီလိုထားချင်လေးကတက်ကနေလာခဲ့ဟင်အဲ့နေမလို့ဟင်ဟင်ဟင်အဲ့နေမလို့တရားတော်အားလုံးကြားမှာပါတော့ချမ်းသာကြပါပြီရှေ့တွန်းဘူးလေတော့ဆင်းသားကွယ်ခဲနေပြီဟင်ခံနိုင်မလားဟင်ခံနိုင်မလားဗျာဟင်အတနာကြီးထိုင်နေပုံနဲ့ကြွားကျင်လာပြီထင်တယ်ဟင်တက်ကျင်လာပြီထင်တယ်ဟင်ဒါဖြစ်လို့ ဟိုမှာခုနကအင်းတရေတော်ကြီးကခုတွေကုန်ထားလေကိုငါငါဘွားကြီးကกินပါမလားငါငါတို့ရငါတင်မကြီးကြိုက်တယ်ဆိုငါပြည်ပြောပါမယ်တင်တယ်ငါကျောင်းမကြီးကြိုက်တယ်ငါဘောင်းကြီးကြိုက်တယ်ငါလည်းဥမတင်တယ်ငါပြည်ပြည်ရလေဒီကုန်ထားအောင်မှာပဲခုလို့မရဘူးအဲ့ဒီကျမှနာမ6လက်နဲ့ကိုထုတ်တော့မှာတင်တယ်နာမခွန်တယ်နာမခွန်လက်နဲ့ဥပိ္ပခာတင်တယ်ဒီကွာခွေးသာသာကြီးသာသာရဲ့ဟုတ်ကဲ့ငါတို့နဲ့ငါနံဖျားကိုကြည့်ပြီးသား ဘယ်ချင်းထိုးထိုးဘယ်ဖင်ထိုးထိုးဟုတ်ကလားမှန်ပါဗျာရှင်းဥစွာကိုကိုကိုနားလို့ညတာလာတယ်လေသူညာပြီးသွားဒီဥပ္ပခါပြောရအောင်မယ်ထင်တယ်ဟဲ့ဟုတ်ကလားဟဲ့နာမကုလည်းလည်းဒီထုတ်တော့ရမယ်ထင်တယ်ဥပ္ပခါပြောပြရမယ်နော်ဟဲ့ငါပေါင်းကြီးကိုကက်လိုက်တာ ရှိရဘူးနော်ဟုတ်ကလားငါဒီမကြီးကြိုက်တာရှိရဘူးနော်ဒါနဲ့ဒါတော့ကိုခုနကလိုငါလူကြီးတော့ငါဥစ္စာကြီးတော့ဒါပတ်ရမှာတယ်ဟင်အဲ့တော့မပတ်နိုင်ဘူးသူကဘယ်လိုပဲအင်းငါမရှိဘူးပြောတော့ချိန်ကကြိုက်တော့ဒီမကြီးခေါ်လာတော့မထင်နဲ့ငါကြိုက်တယ်ခေါ်လာတော့မထင်နဲ့အဲ့တော့ဒီမောကြိုက်ကြိုက်ဒီပေါင်ကြိုက်ကြိုက်ဘူးကြိုက်ကြိုက်အဲ့ခင်ရကြိုက်ကြဟင်ဟင်နမပုဏ္ဏနဲ့ကိုထုတ်တော့မှာမယ်ဟင်ပယ်နဲ့ကိုထုတ်တော့မှာမယ်သုတိခါပါရမီ ဥပေက္ခာပြုလိုက်တော့ဟုတ်လားငါဆိုတာကိုမကြည့်အောင်ဥပေက္ခာပြုဘယ်လိုပြုရမှာလဲကိုရှုပတ္တကူစိုက်ရှုပေါ့နာသီမှာရှုတဲ့ယောဂီဒီနာသီမှာစိုက်ရှု လာတော့ဘောမလောင်တင်မှပြီးစိတ်ရောက်သွားမလို့ဟုတ်ကလားဟင်အကောင်ကိုစိတ်ရောက်သွားအောင်လေသူတိခါအကုန်လုံးပြုတ်ပြလိုက်ရှုွက်ထဲမှာတင်မိမိတို့တတိလေးရှိရမယ်ဟင်ဒီနေ့မှာသူလည်းတိုက်တယ်လို့မှတ်တယ်ဆိုရငါပါပြီလားလီဝင်တယ်လို့သူရောပါပြီလားဒီကငါသူလည်းငါတိုက်တယ်ဆိုရဒိဋ္ဌိရောပါပြီလားဘာမယ်ဒီမှာဒိဋ္ဌိနဲ့တဏှာဝဲဒီငါဒီဘဝကနေပုံပတ်နေရမှာတင်တယ်သူကအကျဲငါလည်းမှတ်မှာပဲဟုတ်ကလားသူတိခါပြုတ်ပြီဟင်ဟုတ်လားပါ ဥပိ္ပခာပြုဖြစ်တော်လည်းပဲဒကာကြီးကခုနကပြောတဲ့အင်းပေလုံးကြီးရတယ်အဲပေလုံးကြီးကကုန်ထောင်းမယ်တယ်ခံနိုင်မှာမလားခပ်မှုလေးတကောင်တော့ပြင်ခံနိုင်ပါလိမ့်မယ်ကုန်းလေးကောင်တော့ကြတော့ပြည့်နေလို့ဟုတ်တယ်အဲကြောင့်ဒီအောင်ပြီးနေအောင်ကလည်းခိုင်ရောပဲလို့လို့ခံနိုင်မှာမလားခံနိုင်ဘူးတနားထိုင်မယ်ဆိုပေမဲ့နိုင်ရောလောက်ရှိသေးပါဘူးလေတိတ်တဲ့လူကလည်းလုံးမမဟုတ်ပဲပဲနောက်ရက်ဆက်လုပ်ပါပေါ့နားတော့မယ်ထင်တယ်အဲတက်တက်ကူးလုပ်ရမယ်လို့ကွာဖြည်းဖြည်းပေါ်နေနားတော့မယ်ထင်တယ်ခံနိုင်မှာမလားမခံနိုင်ဘူး မခံနိုင်မှနမကျစ်လက်နဲ့ထုတ်တော့အတိတ်ခံတာတည်းဟင်တဏှာယူလို့မထတော့ဘူးမှန်ပါပါဟုတ်ကလားမှန်ပါပါဟင်တဏှာရှင်တဏှာရှင်ငါမထတော့ဘူးသူပါသူချင်းကြိုက်ကြိုက်ကြားကြိုက်ကြိုက်နှွားကြိုက်ကြိုက်ကြိုက်ချင်တာကြိုက်ဟင်ဟင်ဒီတဏှာယူလို့တော့ငါမထတော့ဘူးဟုတ်ကလားငါငါငါတရားငါရှုမယ်ဆိုပြီးတော့အဲကြောင့်ဒိဋ္ဌံတင်ရတော့တယ်ထင်တယ်ဟုတ်ကလားမှန်ပါပါဒီနမတိလည်းထုတ်သွားလိမ့်မယ်ထင်တယ်ဟောဥပိ္ပခါကမတတ်နိုင်တဲ့အတွက်ဥပိ္ပခါကိုတခါတည်း တောင်းနှင်းခိုင်မာလာအောင်ကိုယ်ကလည်းအဋ္ဌံတင်းယူပါလိမ့်မယ်တင်တယ်။အဋ္ဌံတင်းယူဟင်အဋ္ဌံပါရမီနဲ့တခါတည်းသူအဲစိုက်လိုက်မှတာဗျာတခါတည်းဒီပေါ်မှာလည်းစိုက်ယူဟုတ်ကလားဟင်အဋ္ဌံနဲ့ဘုဒ္ဓနာကြီးပြည့်လို့ရှိရင်တော့ငါအဲခုနပြောလို့မထဘူး ဒီငါမထားတော့ဘူးဟင်ဒီလိုလုပ်ရမှာလေဟင်ဒီလိုလုပ်တော်လည်းပဲငါဟူစီလည်းကောင်းအဲငါဥစ္စာဟူစီလည်းကောင်းဒီဒိဋ္ဌိနဲ့တဏှာကင်းပါမလားကင်းပါပါကင်းလေဦးတင်လေဟင်မကြည့်သေးရင်တော့တဏှာကြီးပေးတာထိုင်နေရတယ်ပဲနဲ့တော့ခံနိုင်ပါမလားဟင်ဟင်ဘာလို့ငါချောက်မီးလဲထည့်ထားတယ်လို့နေမနေလဲကြောက်ပြီးလိန်ပြီးနေပြီမထင်လဲဟင်ဟင်တဏှာကြီးမပြေသေးလို့လား ငါဒိဋ္ဌံတင်တာတော့မှားတယ်တင်တာနာယူကတော့တင်ရအောင်ပါလေ။ငါဒိဋ္ဌံတင်တာတော့များပါလို့တင်တယ်လို့လာသိအောင်မဲ့တင်တယ်။ဟောနာယူကတော့တင်ရရင်တော့ဘာလို့ပါရမီခေဝါအပြားသုံးတယ်တင်တယ်မိနစ်30ပဲပါရမီခေဝါအပြားသုံးတယ်ဆိုရင်ဒါတော့ဖွဲလိမ့်မယ်ပြောတယ်တော့။ဟဲ့အနိုင်မမထိုင်နေတော့ဟိုဟဲ့ဖြစ်မှာမလား။ဟဲ့ချက်ရည်လေးဟိုဟဲ့ ဟင်အဋိဌာန်ကရောတရားရုပ်ကအဋိဌာန်ပါရမီနဲ့ခုနကလည်းငါဆိုတာကြီးကိုငါကောင်ဆိုတာကြီးကိုတတ်တော်ဒီငါကြီးကပြေးကြလားဟင်ငါဥစ္စာဆိုတာကြီးကပြေးကြလားမတည်ဘူးသူကတော့ပုံထားနေမှာပဲဟင်ရဲ့ရဲ့ဒီမရပါဗလားဟင်အဋိဌာန်ပါရမီလည်းဒီလက်နဲ့လည်းသိမထီအောင်ပြေးဘူးထင်တယ်ဟင်ဖြစ်တဲ့နာပါမလားမနာဘူးထင်တယ်မနာလို့ရှိရင်တော့ကဲဒီတိုင်းတော့ဖြစ်သေးဘူးသူ့ဟာသူဘယ်လိုနေနေကွာဟုတ်ကလားနာနာကျင်ကျင်ကွာကြိုက်ကြိုက်ခဲခဲ ချိန်ကြိုက်လို့အသားပဲပြည့်အသားပါဟုတ်ကလားဟင်ငါဝရိယနဲ့စိုက်ထုတ်ပြီးလုံးမယ်ငါရှုပ်ွက်တဲ့ဝရိယအားလေးကိုတွန်းပြီးတင်ပြီးထားမယ်ဟင်ဒီနေ့မှာဝရိယတွန်းပြီးတင်းပြီးလောက်အောင်လားဟင်ဝရိယလေးကကိုယ်ရှုပ်ွက်သေးတာဖတ်မတော်အောင်ဟုတ်ကလားရှင်တော့ပါမတော်အောင်ဟင်ဟင် အဲကြားတော့ပါမသွားအောင်ဟင်ဟုတ်ကလားဗျာဘွားတော့ပါမသွားအောင်ဟင်ဆင်းသွားတော့ပါမသွားအောင်စိတ်ကလေးအဲ့ဒီတော့ပါမသွားအောင်ပါသွားလို့ခုနကရှိလို့ရှိရင်ခုနရှင်ကြိုက်တဲ့နေရာသွားရောက်လို့ရှိရင်တွန့်လိမ့်နေလိမ့်မယ်ဟင်တဏှာယူပြီးအောင်လိဋ္ဌာန်တင်တော့လည်းပဲမလွှဲတာလို့ပါထိုင်နေရတာစိတ်ကတော့ပါကျင်တော့ဘူးဟင်အဲ့တော့တတ်နိုင်တော့ဘူးကိုရှုွက်ခဲမှာနည်းနေအောင်တင်ရမှာဝရိယတူကျိုးသားလိုက် ဟင်ဝရိယအားလေးကိုဒီမှာကိုရှုလို့လည်းရှုွက်တယ်လေဟုတ်ကလားအဲဗုဒ္ဓနုပတိကမ္မဏပဋိစိတ်တဲ့ပုဂ္ဂိုလ်ကဒီလိုမှတတိအကောင်းအောင်မဲဟုတ်ကလားဝရိယကလေခတ်တင်းလေးလေးထားပဲမှမရောက်အောင်ဟင်ဟုတ်ကလားနာသီးဝန်ကရှုတဲ့ဘုရားသားတော်သမီးတော်များလည်းကိုရှုလို့လည်းရှုွက်ထဲမှာတခါတော့တတိလေးမြဲနေအောင်စိတ်ကလေးဒီတွေကထွက်မသွားအောင်ကိုခတ်တင်းလေးလေးဒီညမှာဝရိယကိုတူကျူးစားရလိမ့်မယ်ထင်တယ်ဟင် အဲ့လိုဝရိယတူပြီးကျူးစားလိုက်ပါမှခုနကဟိုဘက်ကဟာကဥပိ္ပခါလည်းနည်းနည်းအားကောင်းလာလိမ့်မယ်ထင်တယ်။အဋိဌာန်လည်းအားကောင်းလာလိမ့်မယ်ထင်တယ်။အဋိဌာန်အားကောင်းမှဥပိ္ပခါလည်းအားကောင်းမှာမဟုတ်လား။ဒီဥပိ္ပခါအားကောင်းမှဟိုဘက်ကမေတ္တာလည်းအားကောင်းမှာထင်တယ်။အဲမေတ္တာအားကောင်းမှဟိုဘက်ကလည်းအဲတို့ပါတော့စိတ်တာအားကောင်းမှာထင်တယ်။စိတ်တာအားကောင်းမှလည်းခန္တီအားကောင်းမယ်ထင်တယ်။ခန္တီအားကောင်းမှလည်းနိခမဆိုတဲ့ကိလေသာကထွက်လောက်တာအားကောင်းမယ်ထင်တယ်။အဲအဲ့ဒီအားကောင်းမှခုနပဲသီလကလည်းသင်ကျဲမယ်ထင်တယ်။အဲအဲ့လိုကိုတစ်ဆင့်တစ်ဆင့်အားကောင်းဒီညာဝိရိယပါလို့ကျူးစားတော့။ဟင် တာဝါတွေနဲ့နာမကိုလည်းလည်းထုတ်ကုန်လိုက်တယ်ဟင်ခုနမှလည်းလည်းကြည့်နေတယ်ဟင်ခုနမှလည်းလည်းကြည့်နေရထုတ်ကုန်လိုက်ကြဟင်ထုတ်ကုန်ရမယ်ဟင်အဲ့လိုထုတ်ကုန်လိုက်လို့တခါလည်းခုနမှလည်းလည်းကြည့်နေငါဘူရာကြီးကိုမှောင်ကြည့်ဟုတ်ကလားငါပြည်စီဆိုတာကြီးကိုမှောင်အောင်ပြစ်ဟုတ်ကလားဒိဋ္ဌိနဲ့တဏှာဝင်များမှာပြစ်ရမှာမဟုတ်ဘယ်နဲ့နဲ့ကြီးနဲ့ပြစ်မှာနာမကုလည်းနဲ့ပြစ်တော့ဝရိယနဲ့ပြစ်ဝရိယနဲ့ပြစ်တော့လည်းပဲဒီဝရိယအားကောကောင်းသလား ဝိရိယအားကလည်းမကောင်းသေးဘူးကိုယ်ဘက်ကခုနကဒိဋ္ဌိတဏဆိုတဲ့ငါကောင်းငါပြည်ပြီဆိုတာကတော့အဲသိပါမလားသိပါပါဟင်နာနာထုတွေသုံးထားတယ်ဟင်ဟင်နာနာထုတွေသုံးထားတယ်ဟင်အဲလိုဖြစ်သေးဘူးထင်တယ်ဟင်ဟင်ဝရိယပါဏိနဲ့လုံလောက်ပါမလားလုံလောက်ပါမလားဗျာတက်နိုင်ပါမလားဗျာကျွမ်းနိုင်ပါမလားမကျွမ်းနိုင်ရှိမှနာမတစ်ခဲလဲနဲ့တခါထပ်ပြီး သင်္ဃာကောင်းပြီးအောင်ဟုတ်ကလားနာမဆယ်လုံးကပညာပါရမီတင်တယ်ကိုရှုလို့တဲ့ရှုပွက်တဲ့ကိုကိုပြပြမြင်အောင်ရှုပါမယ်ပညာဆိုတာပါဠိဟုတ်ကလားအင်းကိုကိုပြပြသိတာကိုပညာလို့ဆိုတယ်ဘလုံးမတွေးသိတာကိုဆိုလိုတာမဟုတ်ဘူးဟုတ်ကလားလားဝင်လေကရှုမှတ်တဲ့ယောဂီတွေဝင်လေတွေတစ်ချက်ဝင်သွားတဲ့အခါလှုပ်ရှားဖြစ်ဖြစ်ပုံလေး ဟင်လှုပ်ရှားမှုလေးတွေလေထွက်လေးလေးတစ်ချက်ထွက်သွားတော့နာပြီးပါကတိုက်သွားရင်လည်းဒီမှာလှုပ်ရှားဖြစ်ပြမှုတွေဟင်အဲ့မှာဝင်လေနဲ့ထွက်လေမတူတဲ့ဘလုံးမထွေးမှုကနဲ့တွဲဝဲပြားပြားပြီးတာလေးပေါ်လာလိမ့်မယ်ဟင်ဟုတ်ပါမလားဟင်ဝင်လေကြလို့ချင်းဖြစ်ပြက်ကဘယ်လိုဖြစ်လာလဲဟင်ထွက်လေကြတာပေါ့ ထွက်လေကြဖြစ်ပျက်ကတစ်မျိုးဟဲ့ဝင်လေကြဖြစ်ပျက်ကတစ်မျိုးဒီမှာဝင်လေနဲ့ထွက်လေနဲ့ကိုအရင်တုန်းကတော့ဝင်နေထွက်တယ်ဆိုတော့ဘလို့မတွေ့ရသေးတာတင်တယ်အခုဝင်ရင်ဘယ်လိုနေလဲထွက်ရင်ဘယ်လိုနေလဲကိုယ်ကိုယ်လာလာသိလာလိမ့်မယ်ဟဲ့ဒါပြီးလို့ချင်းဝင်တဲ့ကာလမှာဖြစ်ပျက်ကဘယ်လိုပဲထွက်တဲ့ကာလရဲ့ဖြစ်ပျက်ကဘယ်လိုပဲနဲ့ဒီလိုပဲရှုရပါတယ်ဒီလိုကိုယ်ကိုယ်ပြားပြားရှုလိုက်လို့ရှိရင်တော့ဖြင့် ခုနပြောတဲ့ဝရိယလေးအားကောင်းလာမယ်တင်တယ်စိတ်ကလေးတော့တူတစ်ပါးသွားပါဦးမလားဒီခုနချင်းကတဲ့နေရာကြောက်ဦးမလားဟင်ခုနအတိတ်အာရုံ၅ပါးကိုရှောက်ပြီးတော့လဲဦးမလားဟင်ဟုတ်ကလားကိုယ်အိမ်ကအလုပ်ကိုခင်မြဲနေလို့ချင်းသူသူများအိမ်ရှောက်လဲပါဦးမလားဒီကိုယ်အိမ်ကအလုပ်ကိုသိနေဝင်လာလို့သူများအိမ်ရှောက်လဲတာဟင်ကိုယ်ခန္ဓာအိမ်ထဲကဖြစ်ပျက်ကလေးကိုကိုမြင်လို့ဒီပေါ်မှာတခါလဲစိတ်ကလေးကငြိမ့်နေပြီစိတ်ဝင်စားမှုတွေအားကောင်းနေပြီလို့လို့ချင်းတင်မလားကြီးစီသွားဦးမလားဒီအတိတ်အာရုံ၅ပါးဖြစ်တဲ့ခုနကလူလူကြားဘူးတဲ့နေရာတွေကိုကြောက်ဦးမလား ဟင်အဲ့ဒီဓာတ်တွေတော့စိတ်ကလေးငြိမ်သက်လာပြီတင်နဲ့ဟင်ငြိမ်သက်လာလို့ချင်းအဲ့ဒီမှာဝေနာလေးနဲ့တိတာလေးနဲ့နာယုံနှစ်ပါးလုံးလုံးပုံကိုကြွားမြင်တဲ့ပညာကိုမတက်နိုင်ဘူးလားဟင်ဟင်နာမတစ်ဆောတော့ဒီတရားလေးမတင်နဲ့နော်ဟင်အဲ့ဒီကနေပြောငါငါဆိုတာမရှိတော့ဘူးလို့ဒီကနဲ့ဒီညမှာဒိဋ္ဌိတစ်လုံးတော့ပြုတ်ပြီတင်နဲ့ဟင်ဒီကနေပြောခုနကလည်းအဲရှုမှလိုက်လို့သူ့ညာခင်းလေးနဲ့တတိချင်းတရချင်းလာလို့သူပထမမဲ့ပူကြလိုက်လို့ပရိဝေဒဆိုင်လို့ရှိရင်တော့ဒိဋ္ဌိအကြီးသာကုန်တတ်လိုက်ပြီတင်နဲ့ဒီဝိသိကိစ္စကိုတတ်လိုက်ပြီတင်နဲ့ ဟင်အဲ့မှာငါဆိုတဲ့ငါကောင်ဆိုတဲ့ဒိဋ္ဌိကတော့ကွယ်လာမယ်ထင်တယ်ဟင်တတုထမဲ့ကြတဲ့ကာလကာလကြမှာငါပြီပြီဆိုတဲ့ဘဝတဏမာနဆိုတဲ့ဟင်ဒါတွေဥပါရမှာထင်တယ်ဟင်ဘဝတဏကြတော့တခါကြီးတို့တတုထမဲ့ကြမှာထင်တယ်ဟင်အဲ့ဒီကြမှာမပညာတော့မှာပညာပါရမီကဒိဋ္ဌိထုတ်ကုန်ရမှာ ဟုတ်ကလားဗျာဒီပါရမီဖြည့်ကျက်တခါကြီးလို့ဖြည့်တဲ့နေရာအဲ့လိုတစ်ကနဲ့နှစ်မြစ်ကနဲ့တုံးကိုသူ့ခါလက်ကြားကံပြီးတစ်ခင်ပြီးတစ်ခင်သွားရတာဟုတ်ကလားဗျာအဲ့လိုဒီညာပါရမီဒီဘက်ကကွဲကွဲပြားပြားမြင်လာလို့ငါသူတော်မယောက်ျားမိန်းမမရှိနာယုတရားနှစ်ပါးသာရှိတယ်လို့ဒီလိုကိုယ်မှတ်ချက်ထဲမှာကွဲကွဲပြားပြားသိလိုက်လို့ရှိရင် ငါမှမရှိသူပေါ်ဦးမလားငါသားငါသမီးတွေပေါ်ဦးမလားငါပြည်သူတွေပေါ်ဦးမလားပေါ်တော့ဘူးနော်အဲ့တော့အတိတ်အာရုံငါးပါးနာကအာရုံငါးပါးဝင်နှောင့်ယှက်နိုင်သေးလားတွားပြီနော်ဟုတ်ကလားဟဲ့ပြီးတော့လည်းငါဆိုတာမှမရှိငါတင်မာကြီးရောရှိဦးမလားဟဲ့ခံနိုင်မှုမဟုတ်လား ဟဲ့အဲဒီပညာအားကောင်းလာလို့ရှိရင်ဝရိယရောပူကောင်းမလာဘူးလားဝရိယအားကောင်းလာလို့ရှိရင်အဋိဌာမပူလို့တော့တဏှာကြီးတင်းတင်းတဏှာကြီးတင်းတင်းအားမကောင်းဘူးလားအဲအဋိဌာအားကောင်းလာလို့ရှိရင်ခုနကလည်းကိုယ်ခန္ဓာကိုယ်ပေါ်မှာပောက်ခံနေတဲ့ပုံမှာဥပိ္ပခာမပြုတ်နိုင်ဘူးလားဒီဥပိ္ပခာပြုတ်နိုင်ဘူးကိုယ်ပေါ်မှာရှင်ကိုက်နေတဲ့ပုံကိုရှင်လို့လည်းမမြင်ဘူးငါလို့လည်းမမြင်တော့လို့ရှိရင်ဒီရှင်ပေါ်မှာမေတ္တာပြတ်ပါဦးမလားမေတ္တာပါလို့အားကောင်းမသွားဘူးလားမေတ္တာပါလို့အားကောင်းသွားလို့ရှိရင်ကိုယ်တစ္ဆာဆိုတဲ့နေရာအမှန်ကိုမှန်လဲဆိုတဲ့နေရာမသိကြနိုင်ဘူးလား တော့တယ်သစ္စာသူချနိုင်လို့ရှိရင်ခုနကတည်းကအာယုံ၅ပါးကထွံ့မြောက်တဲ့နိခံမပါရမီကိုမရနိုင်ဘူးလားနိခံမပါရမီအာယုံ၅ပါးကထွံ့မြောက်သွားလို့ရှိရင်မိမိထောက်တင်ထားတဲ့သီလကောမသင်ကျဲဘူးလားသီလသင်ကျဲသွားရင်ဒါနာလဲဒါနာဝိတုဒ္ဓိဖြစ်အကုန်သင်ကျဲပြီပေါ့ဟင်ပါရမီတစ်ချက်စိတ်ကနေတစ်ချက် အဲ့လိုသူအားကြီးတယ်တစ်ခဲကနေတစ်ခုလဲအဲ့လိုပဲပြန်ပြီးကြားခံနေတယ်ဟင်တာပါနေခဲ့ကြမလားအဲတစ်ကနေပဲတိရှိတော့ဒီတို့တကာဓမ္မညာခုကျွတ်ပြတာတဲ့တရင်ထဲမှာဘယ်ထိလောက်နိဗ္ဗာန်သွားရင်ဒီခဲချက်ပြရဘယ်နာရောက်ဒီစစ်ခံနေတာဒီလားလေစစ်ခံနေတာဟင်ဟင်ဟင်ကဲနိဗ္ဗာန်ရောက်ချင်လားမရောက်ချင်ဘူးလားရောက်ချင်ပါဗျာရောက်ချင်ဒီဟာဒီဒီဟာခေတ္တကသွားမှာဗျာဟင် ဟင်ခုဘယ်နာရောက်နေလဲစိတ်ခံရတာပဲဟင်ဟင်စိတ်ကရှိမတို့ဘူးတို့ကြည့်တော့ဘူးလားဟင်ဘာဖြစ်လို့မတို့တော့ဘူးလားသိလို့ ဟင်မသိသေးဘူးအဲအဲမသိသေးရင်တော့တပတ်ပါရလိမ့်မယ်ဗျာဟင်ဟုတ်ကလားဟင်တို့တကကြီးကပါရမီပါရမီဆိုတာဒီနေရာယူရမှာနော်ပါရမီဒီတိုင်းသွားရမှာမဟုတ်လားမမိလားဗျာဒီပါရမီကိုဖြည့်တယ်ဖြည့်တယ်ဆိုတာခုနကပြောတယ်ငါဟူကြီးလည်းကောင်းငါကောင်းဟူကြီးလည်းကောင်းဒါဟုတ်တတ်နေတာအဲဒီငါငါကောင်ကြီးကတော့ခုနကဒါနပြုနေလူနဲ့လည်းလမ်းလုံးမှာပဲအဲ့တော့ပါရမီဖြည့်ချက်လက်နဲ့ကြီးနဲ့ကို10ရောက်တော့ဝိုင်းပြီးသားရမှာခုကဘယ်ရောက်တော့ ငါကောင်နဲ့ငါဥစ္စာမရောက်သေးတယ်ဟင်ဒိဋ္ဌိနဲ့တဏှာတင်တယ်ဟင်ငါကောင်ဟုတ်ပြီဒိဋ္ဌိတင်တယ်ငါဥစ္စာဟုတ်ပြီတဏှာတင်တယ်သူတို့နှစ်ယောက်တည်းကိုတခါကြီးတို့ခဲအောင်တဲ့ပိုင်းတားရမှာဟင်ဟင်တစ်တခါကြီးပဲနဲ့ခဲအောင်တဲ့နှစ်ယောက်နိုင်အောင်မတိုက်နိုင်ဘူးလားနှစ်ယောက်ကတွန်းတယ်ဟုတ်ကဲ့လားဒီခေယောကပဲလေတော့ခေယောကဒီလိုဆိုင်အောင်မညှို့သေးဘူးလားဟင်ဟင်ဒီခေယောကမညှို့သေးဘူးလားဘာဖြစ်လို့လဲဟင်ဟင် ဟင်အဲ့ဒီပုဂ္ဂိုလ်ငရကိုကြောက်တယ်။တော်ပြီလို့ကြောက်တာတော့ငရရဲ့။ဟင်ဒီပုဂ္ဂိုလ်တွေကဘာကြောက်တရားလို့တော့ငရရဲ့။ဟင်နှိမ့်ခဲ့တယ်။ဟင်အဲနှိမ့်ခဲ့မဲ့လူတွေပဲဟိုကအစိုးရပဲတခါကြီးဆယ်ယောက်ကအစိုးရမှာဟင်ဟင်ကိရိတာနဲ့တခါကြီးတို့ဒီဘက်ကတတိဆိုတာကရံမူရံမူလို့ပြောတယ်ပဲအဲရဲနဲ့တခိုးလူပါပဲပလိနဲ့တခိုးလူရံမူမျိုးပါဟင်ဘာကြောက်တရားလို့တော့တခါကြီး ပလိနဲ့တခုကရမ်းမလို့လားမှန်ပါပါသို့တော့တခုကပလိတက်လိုက်တယ်လို့ဘယ်နှခါမှရှိဘူးလို့ရှိပါလားဟင်ဟုတ်ကလားအင်းတခုကပလိတက်ခန္ဓာကဘယ်နှခါရှိဘူးလို့ဟင်တာနာကြောက်ပြရလို့ဟိုကနေနေ အဲသုံးနဲ့ဒီနဲ့တွေ့နေလားအေးဒီတစ်ခုမနာဘူးလားဟင်ရဲမတတ်နိုင်တော့အဲမျက်နှာကြီးတစ်ခုကိုရဲမတတ်နိုင်တော့ဘူးလားတတ်နိုင်တာတတ်နိုင်တာဆက်ချင်းကိုသိတယ်ဟုတ်ကလားဒီမသေးတော့ဒီတိုင်းမဲ့တစ်ခုကိုလက်ပိုက်ကြည့်ပြီးတော့ကိုယ်အိမ်ဆိုတာကိုခံနေမလားဗျာခံနိုင်ပါဘူးအဲမခံနိုင်ဒီတိုင်းမဲ့ကြည့်နေမလား ဆာမဆာမအင်းဘယ်တော့မှညမှာတော့ဘယ်တော့မှညမှာတော့ဟင်ပါဆောင်းနေကြရင်လည်းပြီးမှာပါပဲ။ဒါတော့ရံဒီမာလာကူဒီမာလာဒီပါရရံလူများပြီးတော့မာလာလို့ဒီသူမဖန်းခင်ကရံလူကပြီးသူ့လူလူများပြီးတော့မာလာလို့တောက်နာထောင်ရတာ။ဟင်ရံလူဒီမာလာကူဒီမာလာ။ အင်းဘယ်မှာတော့တခါကြီးတိုင်းအကျုံးကြီးခဲ့ပါလားဟင်ဒီလိုဆိုနိဗ္ဗာန်သွားဖို့ကဲဘယ်နဲ့တော့ခြေလမ်းဘယ်နှလားလောက်လို့သေးတော့တင့်နေရင်ဟင်နိဗ္ဗာန်သွားမယ်သူဘုရားသားတော်တမီးတော်တွေကခြေလမ်းနောက်ထပ်ဘယ်နှလားလို့သေးတော့ဟင်သာသာလေးပါဘူးသာသာလေးဘူးလားဒါတနာမှမရှိသေးဘူးပြောပါအဲ့တော့နိဗ္ဗာန်ရောက်ရပါလို့ဘုရားနိဗ္ဗာန်ရောက်ရပါလို့ဘုရားရောက်မလားဗျာဟင်မရောက်ပါဘူးဟင်အဲ့တော့ဘုရားတော်ဘုရားရှင်မရှိသလိုပါဟင်ပါတော့ ကျွတ်တို့ဗျာတော်တဲ့တောင်ထဲမှာနေပြီးအဲဘုရားရှင်ဆုံးမတဲ့တရားတွေကိုအားထုတ်နေတယ်တဲ့အဲဒီတရားတွေအားထုတ်နေပြီးတရားအားထုတ်ပြီးတိုင်းပြီးတိုင်းဘုရားတပည့်တော်ဤကဲသို့အဲဘုရားရှင်ရဲ့ဆုံးမတော်တွေကိုယူသည်သွားလိုက်နာပြီးတော့ခန္ဓာကိုယ်ဖြစ်ပျက်တွေရှုရခြင်းကြောင့်ငရေရောက်ရပါလို့ဤဖျားဆိုရောက်မလားဗျာဟဲ့ဟဲ့ဘာဖြစ်လို့လဲ လုတ်တဲ့လုတ်သူကငရဲရောက်သေးတဲ့လုတ်သူအာမမဟုတ်တယ်ပဲ။အဲ့တော့ဒုဒကာကြီးများကလည်းပဲတဲ့တခါတဲ့လောကီတွေကနေပြီးတော့ခုနကလည်းငါးငါးကောင်မတတ်ဖဲနဲ့လောကီအာယုငါးပါးတွေနဲ့ပြောပါပြီးညာအိယာဝင်ကနေလေးကြမှာနေဘန်းရောက်ရပါလို့ဖရာဆိုတော့ရောက်မတယ်လား။ဟင်ဟင်ဟင်ဟုတ်ကလားဟင်ခုနကလည်းအရှိသွားမယ်ဆိုတော့တဒကပြောပြီးတော့အဲတို့မျက်နာကနောက်ဘက်ကိုလှည့်တိုင်းပဲရအောင်လို့ လောက်ပဲလောက်ပဲဟင်ဒီကနေအရှိလို့ကြိုက်ကတန်မို့လားဟုတ်ပါဘူးဟင်အဲ့တော့ကြိုက်ကတန်ကိုသွားမယ်လို့ပြောပြီးတော့မှအဲမျက်နှာကြီးကမိုးကောင်းပဲလဲထားရင်ပဲရောက်မလို့ဟင်ခေါ်ရတော့ပဲရောက်မလို့မူကောင်းဘက်ကိုပေါ်လာလဲထားမယ်ရှင်လေမျက်နှာမူရာခြေဦးလဲရမယ်ဟင်ခြေဦးတဲ့ရမျက်နှာလဲလို့မျက်နှာမူရာခြေဦးတဲ့လဲထားမယ်ရှင်ဟင်ဒီလိုဆိုလို့ရှိရင်အဲတခါတည်းမူကောင်းဘက်ကိုမျက်နှာလဲပြီးသားဖြစ်နေလို့ခြေဦးလဲအဲ့ဒီဘက်လဲနေလို့ရှိရင်အဲကြက်ကတံဘက်ကကြောပေးပြီးသားဖြစ်နေမယ်ရှင်ဟင် ကြောပေးုံတင်တော့တော်ပါတယ်တနှမ်းမနှမ်းနဲ့နှမ်းရင်နှောင်းနဲ့ပေါက်တော့မယ်ထင်တယ်ဟင်တဲ့ကတံနှောင်းနဲ့ပေါက်ပြီးမှပေါက်မှာတင်တယ်တနှမ်းနှမ်းရင်ဟင်နှောင်းနဲ့တစ်ခါပေါက်မယ်ထင်တယ်ဟင်အဲ့လိုနဲ့သွားလိုက်တဲ့ကာလကျတော့ကိုယ်ကမိုးကောင်းမဲ့ကိုကြည်နှမ်းနှလန်းရောက်တိုင်းကြိုက်ကစံနဲ့ဘယ်လောက်ပြီးသွားလဲဝေးလာဝေးလာနှမ်းဝေးသွားတယ်ဟင်လေးလန်းလန်းတော့မိုးကောင်းမဲ့ရောက်သွားရင်ဟော တင်းကြိုက်တာပဲကတင်းအေးဖနှောင့်ကြောင်းပြန်နေတော့အဲ့လိုဖြစ်သွားမှာပေါ့တင်းအခုတို့တခါညာနေဘန်ရောပါလို့ဤဘုရားနေဘန်ရောပါလို့ဤဘုရားနဲ့တောင်းမလားတင်းသွားတော့သွားရတာကြိုက်ကံပဲပဲပဲရအောင်နေတယ်ဖနှောင့်ကြောင်းပြန်နေနေတယ်ဟုတ်တာဟုတ်ရဟဲ့ဟဲ့ဖနှောင့်ကြောင်းပြန်နေတာအဲ့တော့ကြိုက်ကံရောပါလို့ထူတော်လည်းပဲကြိုက်ကံပဲကြောပြီးပြီးတိုင်းဖြစ်နေမယ်တင်တယ်အေးအဲ့လိုဖြစ်နေတယ်တော့ဟင် အဲတော့ပါရမီတကယ်နိဗ္ဗာန်ရောက်လို့တဲ့ဘုရားသားသမီးဟာဒီခုပြောခဲ့တဲ့တိကနေ30ခုအစဉ်တိုင်းဒီပါရမီကိုဖြည့်ကျင်ပါဟင်ဒါနိဗ္ဗာန်ကိုသွားတဲ့နေရာဒီပါရမီ10ချက်ပြည့်စုံမှနိဗ္ဗာန်ကိုရောက်တာဗျာဟင်မှန်ပြီဗျာဗျာဒါမလူကျင်တဲ့ညာနေချင်းတောင်ကြိုးစားတာမဟုတ်လားအေးမလူကျင်တဲ့နေ့အာလုံးပြည့်ပြည့်စုံတဲ့နေ့အဲ့ဒါနိဗ္ဗာန်ရောက်တဲ့နေ့ဒီနေ့ သဗ္ဗဘုရားရှင်နဲ့တပွားအရိယာသာသာဘောရီလောင်းနေရာတို့သည်နိဗ္ဗာန်ကိုရောက်ဖို့ရာကျင့်တဲ့နေရာမှာငါကောင်းဟူ၍၎င်းငါဥစ္စာဟူ၍၎င်းဒိဋ္ဌိတဏှာတို့ဖြင့်မကန့်ညစ်ဘူးပဲမိမိတို့ဒိဋ္ဌိတဏှာတို့ဖြင့်ကန့်ညစ်လာသောအခါ၌ပါရမီဖယ်ကျက်တို့ဖြင့်ပြစ်ခနေနေ၍ငါကောင်းဟူ၍၎င်းငါဥစ္စာဟူ၍၎င်းမရှုမှတ်မှုပဲခန္ဓာ၅ပါးယုံနာ၅ပါးတို့ရဲ့ဖြစ်မှုပြက်မှုတို့က ရှုမှတ်ပြီးတကားလားငါကောင်ငါဥစ္စာဒိဋ္ဌိတနာကျင်းပင်ပြီးတော့အဲဘာဝနာမရဉာဏ်ပညာမှဒီမင်းပညာပူပညာတို့တိုင်အောင်အစဉ်စဉ်ရောက်ရပုံတို့ကိုနာကြရတော့သတ္တမသဝနာကုသိုလ်စေရနာကြောင့်ဤနေ့ဤရဲ့ဤချင်းဤခါမှစ၍မိမိတို့ကိုယ်၌ရှိသောအဲအသွဲလမ်းဖြစ်တယ်ငါကောင်ငါဥစ္စာဟူသောဒိဋ္ဌိတနာတို့ကိုပါရမီ၁၀ချက်တို့ဖြင့် တစ်ချက်ပြီးတစ်ချက်ပြစ်ဖောက်ပြီးသင်နေနိုင်ပြီတကားလားဘာဝနာမရညာရင်တာယာမသည်မဲ့ညာပူညာတို့၎င်းတသိသိမြင့်တဲ့မြင့်အောင်ကျင့်ကြောင်ကြိုးစားပွားများနိုင်ကြပြီတကားလားဘုရားဖြစ်စေကဗုဒ္ဓယဟန္တာတို့သာသာယာဖြစ်သောနိဗ္ဗာန်တို့ရောက်ရာရောက်ကြောင်းဖြစ်သောဘောဓိ၅မျိုးတို့တွင်မိမိနှစ်သက်သောဘောဓိစုဖြင့်နိဗ္ဗာန်တို့ဝင်စားနိုင်ကြပါစေ။သာသာ Amen.